ခန်းကြီး30အငယ်1မှ8ဤဒေလာသည်အတီးများစွာတီးသော စပြည့်နွယ်ပင်ဖြစ်၏ကိုလိုလျောက်တီးတတ်၏အတီးတိုးပွားသည့်အတိုင်းအမျိုးသားတို့သည် ရစ်ပလင်တို့ကို များပြားစေကြ၏သူတို့ပြည်ကောင်းသည့်အတိုင်းကောင်းသောရုပ်ထုဆင်းတုတို့ကိုလောက်ကြသည်တကားသူတို့၌စိတ်နှခွရှိ၏ချက်ချင်းအပြစ်ဒဏ်ကိုခံရကြမည်သူတို့ရစ်ပလင်တို့ကို ကိုရိုတိုင်းဖြိုချ၍ ရုတ်ထုဆင်းသူတို့ကိုလည်းဖျက်ဆီးတော်မူမည်ငါတို့သည်သာရဘုရားကို မကြောက်ရွံ့သောကြောင့်ရှင်မြင်မရှိ ရှင်မြင်ရှိတော်လဲငါတို့အဖို့အဘယ်သို့ပြုနိုင်မည်နည်းဟုချက်ချင်းဆိုရကြမည်တင်တို့ချိန်ဆိုသောစကားသည်စကားတက်တက်ဖြစ်၍မိတ္တဟာယဖွဲ့သောအခါမှုသာစကားကိုသာပြောတတ်ကြ၏တရားစီရင်ခြင်းမှုသည်လေကစင်းရိုးပေါ်မှာဘင်ခါပင်ကဲ့သို့ပေါက်ရလိမ့်မည်ရှမာရိမြို့သားတို့သည် ဘေသဝင်နွားတငယ်အဖို့ကြောက်ကြလိမ့်မည်ထိုနွားတငယ်၏ဘုံအတွက် သူ၏တကာတို့သည်ငိုကြွေးမိတမ်း၍ယေဘရဟိတ်တို့သည်တုန်လှုပ်ကြလိမ့်မည်အကြောင်းမူကားရန်သူတို့သည် ထိုဘုံကိုလူယူ၍နွားတငယ်တို့နှင့်အတူအာရှုရိပြည်သို့ယူသွားပြီးလျှင် ရှင်မင်းယာရက်အားဆက်ရကြလိမ့်မည်အေဖရင်သည်အထရေပြည့်၍ဤဒေလာသည်မိမိအကြံစီအားဖြင့် ရှက်ကြောက်ရလိမ့်မည်ရှမာရိသည်ပြည့်ရ၏ရှမာရိရှင်ပြန်သည်ရေမြုပ်တက်တက်ဖြစ်၏ဤတွေလပြမှားရာအာဝင်မြို့ကုန်းတို့သည်ပြိုကျ၍စုပင်အမျိုးမျိုးတို့သည်သူတို့ရစ်ပလင်များကို လွှမ်းမိုးကြလိမ့်မည်မြို့သားတို့ကလည်းအိုတောင်များတို့ငါကိုဖုံးအုပ်ကြပါအိုကုန်းများတို့ငါအပေါ်၌ကြကြပါဟုခေါ်ကြလိမ့်မည်အငယ်၉မှ၁၅ ဂိဗာမြို့လက်ထက်၌အပြစ်ကြီးသည်ထက်ဣသရေလသည်အပြစ်သာ၍ကြီး၏။ထိုမြို့၌ရပ်နေကြ၏။ဂိဗာမြို့၌အဓမ္မလူတို့ကိုစစ်တိုက်သောအခါမရှုံးကြ။ငါသည်ကိုယ်အလိုအလျောက်သူတို့ကိုဆုံးမမည်။သူတို့အပြစ်နှစ်ပါးကြောင့်ချည်ထားလျက်ရှိသောအခါ၊သူတို့တဘက်၌လူများစည်းဝေးရကြလိမ့်မည်။ဧဖရိမ်သည်ယဉ်၍စပါးကိုနင်းချင်သောနိမပျိုဖြစ်သော်လည်း၊ငါသည်ထမ်းဘိုးကို ထမ်းစီသဖြင့်အေဖရင်ဒီကချင်းကိုခံ၍ယူဒာသည်ထွန်လျက်ယာကုပ်သည်လည်းမြေဆိုင်ကို ခွဲလျက်ရှိရလိမ့်မည်ကိုအဖို့ဖြောက်မှတ်ခြင်းမျိုးစေ့ကိုကျဲ၍ဂျူနာတော်အတိနှံကိုရိတ်ကြလော့မလုတ်သေးသောလေကိုထွန်ကြလော့ထာဝရဘုရားသည်ကြွလာ၍တင်တို့အပေါ်သို့ ဖြောက်မှတ်ခြင်းမိုးကို ရွာစေတော်မမူမီတိုင်အောင် ကိုယ်တော်ကိုရှာရသောအချိန်ရောက်လေပြီ င်တို့သည်ဒုစရိုက်မျိုးစေ့ကိုကြဲလို၍လယ်ထွန်သောကြောင့်အပြစ်စပါးကိုရိတ်ရကြ၏။မုသာ၊အသီးအနှံကိုစားရကြ၏။အကြောင်းမူကား၊ကိုယ်ကြံစည်ပြုမူခြင်းကို၎င်း၊ကိုယ်၌များစွာသော သူရဲတို့ကို၎င်းကိုးစားတတ်၏။ထိုကြောင့်၊သင်၏လူတို့သည်ရုန်းရင်းခတ်ကြလိမ့်မည်။ရှာလမန်မင်းသည်ဗေသာဗေလမြို့ကိုစစ်တိုက်သောအခါဖျက်ဆီးသကဲ့သို့၊သင်၏ရဲတိုက်ရှိသမျှတို့သည် ပျက်စီးရကြလိမ့်မည်အမိသည်သားတို့နှင့်အတူမြေပေါ်မှဆောင်းဖွတ်ခြင်းကိုခံရလိမ့်မည်ထို့သောဘေတလသည်တင်တို့ဒုစရိုက်အပြစ်များကြောင့်တင်တို့၌ပြုလိမ့်မည်နာနဲ့ချင်းသည်လွန်တက်တကဲ့သို့ဤဒေလရှင်မြင်သည်ရှင်းရှင်းကွယ်ပြောက်ရလိမ့်မည်